ကျေးဇူးတော်ရှင်အကမဟာပဏိတမောဂုတ်ဆရာတော်ဘုရားကြီးအမရဗုဒ္ဓမြို့မင်္ဂလာရိပ်သာဓမ္မယုံကြီးပေါ်တွင်20ရက်တလ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သော ကံဒီအနာတ္တသဘောဖြစ်ပုံမဟာပုံနမတုတ်တရားတော်တဏ္ဍာကအပြည့်စွာမေတ္တာမှမိမှာဆိုပြီးတဏ္ဍာကမက္ခန္ဓာကိုမင်းဖတ်တော့တော့ကလေးသဲလိုက်စမ်းกว่า ဆိုပြီးတဏှာကများခိုင်းလိုက်တော့ခတ်တော့တော့သေးများဒကာရမတွေကသွားကြတယ်တကယ်ဒီကြတော့ခမမမဲ့တော့ပါကွာမင်းဒီကတွေ့ရမှာပါပဲကျုံရမှာပါပဲဆိုတာနဲ့တကယ်ဒီခမမလေးထမ်းပြီးသွားရအဲ့တော့တဏှာဆိုတဲ့သဘောတွေကားလို့ရှင်ဒကာရမတို့အာတဲ့အယူလုပ်ပြီးဒီကရခိုင်းတာခတ်တော့တော့သွားခိုင်းတယ်လည်းသူပဲခဏနေသွားခိုင်းတာရောတခါတလေများကြတော့ ဟတ်တော်တော်လည်းသွားရသေးတယ်ဟိုကြတော့ကိုရင်ထုငိုလိုက်စမ်းဟေခိုင်းလိုက်တယ်အမငိုလိုက်ရသေးတယ်သူမိတ်ဆွေမျိုးနဲ့မင်းနဲ့ကြွဲနေတာမင်းဒီတိုင်းနေမလားငိုလိုက်စမ်းပါလားဆိုလို့အမတကာရမတွေကမျက်ရည်ချင်းငယ်မြတ်ကြပြီးရင်ထုပြီးမြေလူပြီးငိုလိုက်ရဒုက္ခဝိဒုက္ခမှုတွေဘယ်သူပေးရပါလဲအင်းဖြည်းဖြည်းသွားခိုင်းတာလည်းသူပဲ မြန်မြန်သွားခိုင်းတာဟိုကြတော့ငိုလိုက်စမ်းဆိုတာကိုအဲဟန်လို့ပြီးပြုံးလိုက်အောင်ဟေ့ဆိုတာကိုတယ်လဲနိုင်ကြကောင်းပါဒုက္ခဝတ္တုဒုက္ခမူတွေပေးလေသမျှတဏှာကဆိုရရိမ့်မိဗလားအဲ့ဒါဒကာရမတွေဒီစမျိုးစုံခင်းတာစုံခဲ့ဗလားလို့ဒကာကျော်ဒကာတက်တို့မေးလို့ရှင်မပြောပါနဲ့တော့ရှင်ပြပြောတာကနဲသေးတယ်ပြီးရတွေ့ရကျွန်းကသုံးရတာက ဤမြမကတော့ပါဘူးလို့ပဲဖြေထွက်เสียအကြောင်းရှိမရှိဘူးလားသို့တော်တရားကျွယ်တို့တရားသစ်တို့ကလက်တဲ့ခုတဲ့တိုင်နဲ့သူ့ကြောင့်ဟေးလို့ဆိုလို့ဆိုစွဲချက်ကမစွန်းနိုင်ကြဘူးမစွဲနိုင်တာကဘာဖြစ်လို့မစွဲနိုင်တုံးလို့မဲတဲ့ခါကြတော့တဏှာကြီးဒုက္ခခိုင်းခမည်းတော်ကဒုက္ခခိုင်းလို့ဖြည်းဖြည်းသွားနှိမ့်နေသွားငိုပွဲဆင်ပြုံးပွဲဆင်ပေါ့ ဘုရားခိုင်းလားတော်ရတဲ့အကြောင်းမညင်ညွတ်လာပြီဆိုပြန်တဏှာကသူကသူ့ကိုယ်ရောင်ဖြောက်ပြီးဒီကလာကံလေးအစာထုတ်တာကံမကောင်းလို့ကံပေါ်ကြိုက်ပြီခင်ဗျားတို့လည်းမြည်လိုက်တာပဲအင်းဖြည်းဖြည်းသွားခဲ့ရမှန်မှန်သွားခဲ့ရဒီကြတော့မျက်စိမျက်နှာမသားမယမ်းနဲ့တွေ့ရကြုံရတယ်ကံများခြေလိုက်တာရှင်းလားဒကာရမတို့ထိုင်းတာကဘယ်လိုလဲ ခင်ဗျားတို့ကလက်သက်ဖမ်းလိုက်တော့ဘုရုသွားမိဩခက်ပါပြီးတော့ရိုက်တဲ့လူမမိပဲနဲ့ခိုးတဲ့လူမမိပဲနဲ့ဗရိန်နဲ့သွားဖမ်းလို့တော့ဘယ်လားဖြစ်မလဲဗျဖြစ်နိုင်ပါမလားခိုင်းတာကဘယ်လိုပါလဲခင်ဗျားတို့ကဆွဲချက်တင်ပြီးဖမ်းလိုက်တာကဩဒါကြောင့်တရားဓမ္မတွေတဲ့ဒုက္ခပေးလေသမျှတဏှာကဆိုပါရဲ့သားနဲ့ကံပေါ်များခင်ဗျားတို့ကဆွဲချက်ချလိုက်သေးတယ် ဒီတော့ဒိဋ္ဌနာကိုတတ်ချင်တဲ့စိတ်ပယ်ချင်တဲ့စိတ်အင်းရန်သူကြီးပဲလို့များဆွဲချက်မတန့်နိုင်ကြတဲ့ကခမရတို့ဒီအဖမ်းကလွယ်ပြီးဒီကာလနေတော့ဘူးတကယ်ကိုပဲတဲ့ရန်သူကိုမမိပဲဖြစ်ပြီးဒီကာလတရှောင်တဲ့ရှောင်ပြီးဒီကာလကာဏိအစာထိုးထားခဲ့တယ်တဏှာပေါ်မှာကြီးဒကာရမတွေကဆွဲချက်ကတင်းနေတော့တတန်တရားလို့သမှုရိယသစ္စာတဏှာလောဘခင်ဗျားတို့ဖမ်းမမိခဲ့ဘူး ဘလောက်များဆိုးခဲ့လက်သက်ကိုမမိဘူးနော်လက်သက်ကိုမမိပါဘူးတရားဓမ္မတို့ဖြစ်ထွေကဖြင့်ဆိုးလိုက်တဲ့ဖြစ်ချင်းခလုတ်ကလေးတိုက်တယ်အမြန်သွားလို့ခလုတ်တိုက်တယ်တရားသိကံမြခေတော့ဖျားလမ်းသွားရင်ခလုတ်ကတိုက်လိုက်သေးဟာတဏှာကအမြန်သွားခိုင်းလို့ခမရတို့တဏှာအာယုံကရှေ့ကိုရောက်ရှင်တဲ့တဏှာဇောကစောနေလို့ခလုတ်ကိုမြင်သေးရဲ့မမြင်ပါဘူးအာတဏှာခိုင်းလို့ တခါတည်းရှေ့ရှေ့လောကြည့်ပြီးတိုက်ရတော့ခဏကြောင့်တိုက်တာပဲသူခိုင်းလို့အပြေးခိုင်းလို့တိုက်တာပဲလို့ဒီလိုဆွဲကန့်ချေလို့တိုက်တယ်ကန့်တဏှာကပုံနေလိုက်ကန့်ကိုစားထိုးပြီးခင်ဗျားတို့ကဆွဲချက်ပြန်ဖမ်းလိုက်တော့လွယ်သေးဘူးလားအဲ့တော့ဒကာရမတွေကဘာဖြစ်နေသလုံးလို့မေးတဲ့ခါကျတော့ကာမဝါဒီဒိဋ္ဌိဖြစ်နေတယ်ဘာဖြစ်နေပါ ကမ္မဝါရီဘာဖြစ်ဖြစ်ကောင်းတာကောင်းတာဖြစ်လာပြန်လဲကံကြောင့်ဆိုးတာဖြစ်လာပြန်ဘယ်ဟုတ်လိမ့်မလို့တရားဓမ္မတွေတဏှာကြောင့်ကြီးပဲလို့မှတ်လိုက်ချမ်းပါခမည်းတော်ပြိဿသမုပ္ပါကိုဆရာဘုန်းကြီးနေတိုင်းသင်နေတယ်တဏှာဥပါဒာကံကံနောက်ဆုံးပဲဒီကံဘောဘုရုအုပ်ချုပ်နေတုံးလို့မေးစမ်းပါတရားဓမ္မတွေရဲ့ တဏှာဥပါဒံအုပ်ချုပ်နေတယ်ဒါဖြင့်ကံနဲ့တဏှာဥပါဒံတွေဘ누구ကဆရာဘ누구ကတပည့်ပါလိုက်တဏှာဥပါဒံကဆရာကံကတပည့်ဆိုတော့ဘ누구ဒီအေးပါရာရောက်တုံးလို့မေးကြည့်တဏှာဥပါဒံကအေးပါရာရောက်တယ်ကံကအစေကံဖြစ်နေသဘောကျအဲ့တော့အစေကံကိုခမည်းတော်ကဖမ်းမိတယ် တကယ်လက်တယ်ရင်ကြကြစီမံတဲ့လူကိုမဖမ်းမိဘူးဆိုရဲခမည်းတော်ဒီသမုဒိယသစ္စာဆိုတဲ့တဏှာဥပါဒံတစ်ခုမချုပ်တွေ့ကာလပတ်လုံးဒုက္ခသစ္စာဘယ်တော့ရဆဲမလဲမရဆဲနိုင်ဘူးဆိုတာကောင်းကောင်းကျင့်တတ်ပါလားအဲ့တော့ဓမ္မတို့ခမည်းတော်တသံတရားလုံးသတ်ရမယ်တရားမသတ်ဖဲနဲ့စွဲချက်မတင်လိုက်တဲ့လူကိုစွဲချက်တင်သောကြောင့် ခမရတို့ဘယ်တော့မှရန်သူကိုဖမ်းပြီးမမိခဲ့ပါဘူးဆိုတာလည်းသဘောကျလို့ပါအခုယနေ့တော့ဖြင့်အင်းအပြေးသွားလို့ခလုတ်တိုက်လဲတဏှာပဲအပြေးသွားလို့ဟိုကြတော့အာယုန်နဲ့နဲ့တွေ့ရတဲ့ခါကြတော့ကိုဆင်းရဲတာနဲ့တွေ့လဲဘ누구ကြောင့်တွေ့ရတာဝမ်းမြောက်စရာတွေနဲ့တွေ့ပြန်တော့လေအယံဝမ်းမြောက်ရတာလေ ဝမ်းမြောက်เสียမဟုတ်တာကိုသားနဲ့တွေ့သမီးနဲ့တွေ့လို့သောမနာတန်နဲ့ဝမ်းပြောက်ပြန်တော့လေတဏှာကြောင့်ဝမ်းမြောက်ရတယ်။သဘောကျ။ဒါပြန်ဝမ်းမြောက်เสียတွေ့တယ်တဏှာကြီးနှိုးဆိုချက်တိတ်တွန်းချက်။ဝန်းနေเสียဆွေးเสียရတွေတွေ့ရတာကိုတဏှာကြီးနှိုးဆိုချက်ပဲဆိုတာသဘောကျ။ကံပါပါရဲ့။သို့တော်လည်းခင်ဗျားတို့ကဝန်းနေเสียတွေ့လို့ရှိရင်ကံများမကောင်းတော့သွားရအရာနဲ့ကြောင်းကြောင်းဖြစ်။ ခင်ဗျားတို့ကပြောလိုက်သေးတယ်သောလျာရာနဲ့ကြောင်းကြောင်းဖြစ်သွားတယ်လူစိုးကန်စုံမိုက်ကံဆုံးမသွားရမိုးလိုက်လာဆိုသလိုပဲတပိတော်ပြင်ဖြစ်နေတာပဲကမြခေကြအမလကံပေါ်ကြီးဖြာနေပါလားကြည်စံပေါင်းပြိဿသမုပ္ပါမှာတဏှာဥပါဒံကံလို့သုံးချက်မလားဘူးအဲ့ဒါတဏှာလဲတဏှာဥပါဒံလဲတဏှာပါပဲအကြည့်သေးกว่าပါတယ်နောက်ဆုံးမေ့ကြတယ်တဏှာကံလို့ပြိဿသမုပ္ပါကရှိတယ် အဲ့တော့တဏှာဥပါဒနာနဲ့ကံဒီတရားဓမ္မတို့ဘ누구ကောင်းဆောင်ဘ누구နောက်လိုက်လဲလို့မေးလိုက်ပြန်တယ်ဒါဖြင့်တရားဓမ္မတို့ကံဆိုတာသူကလုံးမဖြစ်ရရှာတာသူကကောင်းဆောင်တိုက်တွန်းလို့သာလင်တရားဓမ္မတို့မှာမျိုးမျိုးဖုံဖုံဒုက္ခတွေကြုံရတာသဘောကျဒါဖြင့်တရားဓမ္မတို့နေတိုင်းအလုတ်တွေလုံနေကြတာဟာကံကြောင့်လုံနေရတာလားလို့မေးလိုက်တယ် အိုးထင်ရှားတာထင်ရှားတာပဲနေတိုင်းဆိုင်သွားနေကြတဲ့ကကျွယ်တို့နေတိုင်းရက်ကန်းနေထောင်ပြီးကလည်းလူလာတိုင်းပြရောက်နေကြတာတကယ်ကျွယ်ငွေလိုချင်လဲတဏှာမဟုတ်ပါရဲ့လားကံကခိုင်းလို့လားတဏှာကြောင့်လုံနေရတာလားတဏှာကြောင့်လုံနေရတော့ပိုးလေးကမရအထဲသေးလေးကမတက်လာတော့ကံခေတယ်တဏှာကြောင့်လုံနေတာကံခေတယ်လို့များပြောပြီးဒီကရနေလိုက်သေးတယ် တဏှာနဲ့စောစောစီးစီးကမလုံးမယ်ဆိုကံကြောင့်ခင်ဗျားတို့ထဲမယ်မဟုတ်ပါဘူးသဘောကျဒါပြန်30ပုံသားတွေကိုတဏှာရိဥသောတရားကကျိုးကင်ဖွဲ့ရေးလုပ်ပြီးကာလကျိုးစုံကခိုင်းနေတာဟာ30ပုံမှာတဏှာမှုတရားကြီးခြေလည်မှုတိုင်းခံနေရတယ်ဆိုတာသဘောကျယမယုတ်လုတ်ပြီးကြရတာလဲတဏှာပဲနာယုတ်လုတ်ပြီးကြရတာမိုးပွဲတွေဆင်ရတာတဏှာ တဏှာပဲတဲ့ပြုံးပွဲတွေများတခါတည်းအယံပြုံးများပြုံးနေတာရောတဏှာပဲဆိုတော့30ဘုံမှာကျိုးကင်ဖွဲ့ဟာဘယ်သူပါလိမ့်မလို့မေးရင်တဏှာသမှုရိယပဲဆိုတာသဘောကျဒါဖြင့်ဒကာဓမ္မတို့တဏှာချုပ်ရင်ဒုက္ခချုပ်တယ်ဘုရားကဟောလိုက်တဏှာချုပ်ရင်တဏှာချုပ်ရင်ဒုက္ခချုပ်တယ်လို့ဟောတော့သစ္စာလေးပါးဖွဲ့ကြည့်တော့ကံမပါပါလားမေးလိုက်ပါ ပါသေးလားနှုတ်ခမည်းတို့လက်ထက်ကျမှဘာဖြစ်ကောင်းကံဆိုးကံတဏှာဖြုတ်တာအမှန်မဆိုးရဘူးလားတို့ယခုပြိဿသမုပ္ပါနဲ့ဆရာဘုန်းကြီးပြလိုက်ပြန်တော့လေဩကံကနောက်လိုက်ပါလားဗျာတဏှာကခေါင်းဆောင်ပါလားဆိုတာလေပြိဿသမုပ္ပါကိုပြိဿသမုပ္ပါကိုသေးသေးချာချာကြည့်လိုက်တဲ့ဖြင့်လေဒကာရမတို့တဏှာခေါင်းဆောင်ဆိုတာသိသွားတယ်မသိဘူးလားရှင်းကြပါဗလား ဖြစ်ပါဘူး။ဒါပြန်တရားဓမ္မတို့တဏှာမသိရင်ဒုက္ခမကုန်သေးဘူး။မှန်ပါဘူး။ခဏငါမနေ့ကယမကသောတာပန်တည်သွားတော့အပယ်လေးပါးဒုက္ခတော့ဖြင့်ဒိဋ္ဌိကြောင့်ဖြစ်တာကုန်ပါရဲ့။လူပြည်နတ်ပြည်ခေါဏဘဝဒုက္ခတွေကြတော့တဏှာမသိလို့ခံနေရ။မှန်ပါဘူး။ဘယ်နဲ့ဆိုကြ။ပေါ်လား။အဲလူပင်နတ်ပြည်ခொဏခါဒုက္ခဖြစ်ရမှာဘ누구မသေးလို့ပါ တဏမသေးလို့ဆိုတော့ဒကာရမတို့ဒိဋ္ဌိနဲ့တဏဘ누구ထက်တယ်ဆိုတော့ပေါ်လာရောဘ누구ကထက်တယ်အဲ့ဒီတည်းကျတော့ကံတောင်မပါတော့ပါဘူးပါသေးရလားအဲ့ဒါကြောင့်ဒကာရမတွေကကာမိကံဖတွေပဲအာကုပိဒကလာနေကြတော့တဏှာကသဘောကျတာပေါ့ဗျာတဏှာကသဘောကျတဏှာကသဘောကျတယ်အင်းဒုက္ခကငါက အဲဆွဲချက်တင်လိုက်တာကကံပေါ်မှာဆွဲချက်တင်လိုက်တယ်ဆိုငါနေတာကြီးပဲငါပြုတ်အောင်မှမဖြုတ်ပဲမင်းတို့ဒုက္ခမျိုးစုံဘယ်တော့မှမလွတ်စီဘူးလို့ तू ကဘေးကနေတောင်ပြုံးလိုက်ပြီသဘောကျဒါဖြင့်လေကျွေးဘာသမသင့်မယ်ဆိုတာဖြင့်ပေါ်လာပါပြီပေါ်လာကြဘာသတ်ကြမယ်တဏှာသတ်ရမယ်ထက်မဲ့လူချင်းဘာလုပ်ကြ အောက်မဲ့အောက်ဆုံးမဲ့လူချင်းကဲတခါကျွယ်ခုမှရှင်းပြီတော့ကဲဒါဖြင့်ဒကာဓမ္မတို့ဝိပဿနာလုပ်ဝိပဿနာလုပ်ဆိုမဲ့လေတခါကျွယ်လူသားပါလူတယ်အနိစ္စဒုက္ခအနတ္တကြီးလျှောက်လို့နေလို့မပြီးသေးဘူးအဲတဏှာသာဒိဋ္ဌိသာမင်းနဲ့ဒိဋ္ဌိရင်အာဇုမန္တတတဏှာသာမင်းနဲ့ကျတဏှာအာဇုမန္တတမှာအထက်မဲ့ကိုရမယ် ဒိဋ္ဌိသမအောင်မကွေရမယ်သဘောကျကောင်းပြီဒါဖြင့်ဒကာဓမ္မတို့ယနေ့ဒီကားလို့ဆိုလို့ရှိရင်ဖြင့်ယမကသောတပန်တည်ပြီးသားဖြစ်ပါတယ်ဒိဋ္ဌိသေးပြီးသားဖြစ်ပါတယ်အမြင့်တဲ့ကွာကိုထမကောဆိုပြီးသောတပတိမက်ကိုယမကယမိုက်ကြမ်းမြလာပါတယ်သောတပတိမက်ကထမကဖြစ်ပါတယ်ပြောင်းပြန်ပြန်ရေးရှိခုမြောက်သူကဒိဋ္ဌံလူပြန်မဇာနာတိ ပဇာတိဆိုပြီးကလာပဇာနာဝါရများသိချပဲပါတယ်တဏှာမပယ်ဘူးဆိုတော့လေယမိုက်ကျန်ကရှင်းနေအောင်ပြထားတယ်ဘုရားကအဲ့ဒါတွေထောက်ကြည့်တော့မှဩတဏှာမသက်ရင်အထက်မညာဘုညာမရနိုင်ပါကလားဆိုတာပေါ်လာတယ်အဲ့တော့တဏှာသက်ရှင်တော့တဏှာပဲမိကူနေတယ်ဆိုတာတကကြွယ်အရေးကြီး သူနေတဲ့နေရာသိအောင်မှဘူးဗျသူတတ်ပါမယ်ဆိုတော့သူနေတဲ့နေရာမသိပဲနဲ့ကိုကတတ်ချင်လို့လည်းဖြစ်ပါဒါဖြင့်တဏှာပဲမှနေတုံးဆိုတော့ဘုရားကတဏှာနဲ့ဥပါဒံဒီအတူတူပဲနော်သံခိတ်တေနငါချင်းကိုပြောရမှာဖြင့်ပြင်စုပါရနဲ့ခန္ဓာလို့ပြင်စုပါရနဲ့ခန္ဓာပြီးဒုက္ခဆိုတော့အဲ့ဒီခန္ဓာ၅ပါးဟိုတဲ့ ဥပါဒံကတဏှာဥပါဒံကမှီးနေတယ်ကွာဒါဖြင့်တဏှာဒီခန္ဓာ၅ပါးမှီးနေတဏှာပဲမှီးနေပါဒါဖြင့်ဒကာဓမ္မတို့မိယာရှိရင်တရားရှိလိမ့်မယ်လို့မှတ်ထားတယ်မိယာရှိရင်တရားရှိလိမ့်မယ်မိယာရှိရင်တရားရှိပါလိမ့်မယ်မိယာရှိရင်တရားရှိပါလိမ့်မယ်လို့မှတ်လိုက်စမ်းပါမိယာရှိရင် တည်တာရှိနော်တည်တာနေတဲ့တရားရှိဒါဖြင့်ဒကာဓမ္မတို့ခန္ဓာ၅ပါးပဲသူမင်းနေတယ်ဆိုတော့ဓမ္မစကြာကလည်းဟောလိုက်ပြန်တယ်တတိယဓမ္ပါဠိတော်မှာလည်းထို့တူပဲခန္ဓာ၅ပါးမှာမင်းနေတယ်ဆိုတဲ့ဥစ္စာသေချာဟောပါတယ်ဒါကြောင့်ပြင်စုပါရณะခန္ဓာဆိုတော့ဥပါဒณะခန္ဓာ၅ပါးဆိုတာတဏှာဥပါဒံတို့မိတိအာယုံပြုတ်နေတဲ့တရား ဒါဖြင့်ခန္ဓာ၅ပါးမှာသူမင်းနေတယ်ဒါဖြင့်သူ့သောက်ချင်လို့ရှိရင်ဒကာဓမ္မတို့ခန္ဓာ၅ပါးသူ့မေရာကိုကျွတ်တို့ကအဲသူက အမှန်တန်ခင်တွယ်ပြီးအမှန်တန်ညှိကပ်နေတဲ့တဏှာကိုခန္ဓာကိုကျွတ်တို့ကအဲညံသွင်းပြီးဒီကလာဘုရားကတော်လကောင်းဆရာဘုန်းကြီးကတော်လကောင်းဘုရားနေယူပြီးဒီကလာပေးရတော့မယ်မပေးလို့ရှိရင်ဒီခန္ဓာနာသူခွာမှာမဟုတ်ပါဘူး မခွာသေးကာလပါလုံးနဲ့အထက်မဲ့ထက်ဖို့တွေကိုမရနိုင်ဘူးဆိုတော့ကရှင်းမနေဘူးလားဒါကြောင့်တဲ့ယမကကို ရှင်သာရိပုတ္တရာကတဏှာသအကြောင်းကိုသေသေးချာချာဟောတော့တာကိုင်းတဲ့အာရမတို့ခမရတို့အခု ဘဒုနဲ့အတူတူနေကြပါလိမ့်မလဲလို့တခါတည်းဘဒုနဲ့အတူတူနေတုံးတခါကျွယ်ဘဒုနဲ့အတူနေတုံးဆိုတော့ဩခန္ဓာ၅ပါးနဲ့အတူတူနေတယ်ဗျာမဖြစ်ရဘူးခန္ဓာ၅ပါးနဲ့အတူတူနေကြနော်တခါကျွယ်ဆိုတဲ့ပညာရှိတဲ့ပုဂ္ဂိုလ်နဲ့ခန္ဓာ၅ပါးဆိုတဲ့ပရမတရားရှိနေအဲအတူတူနေကြအတူတူနေတခါတည်းဆိုတဲ့ပုဂ္ဂိုလ်နဲ့ပုဂ္ဂိုလ်ပညာနဲ့ပေါ့ဗျာ ခန္ဓာ၅ပါးဆိုတော့ပရမတရားကြီးနဲ့အတူတူမနေကြဘူး။ဩငယ်ပေါင်းဖြစ်နေကြ။မဆိုရဘူးလား။ငယ်ပေါင်းဖြစ်ပြီးဒီကလာနေကြတာဒီခန္ဓာ၅ပါးကြီးကခန္ဓာ၅ပါးကြီးတွေကအဲသမင်းကောင်းစားကြပါလေလို့ဝေဒနာခန္ဓာကတောင့်တလို့ရှိရင်လေဒကာကျေဒကာသစ်တို့ကသူကကောင်းကောင်းစားကြတယ်ကောင်းကောင်းလေးဖြစ်ကြချမ်းပါအမခန္ဓာ၅ပါးကြီးခင်ဗျားတို့က တကယ်ကြီးညိုပြီးဒီကရာတကယ်ကြီးညိုပြီးဒီကရာတကယ်ပူဇော်ပတ်တနေကြတာနေစွန်ညစွန်ကန့်နေကြတယ်ဆင်လွယ်ပါနေစွန်ညစွန်ကန့်နေကြတယ်လို့ဆိုတာဟာချင်းချပါတယ်နေရီတော်ညရီတော်နဲ့လဲပင်နေကြတယ်ဆိုရင်ကောအမြဲတမ်းသင်္ကြန်ကြနေကြတယ်ဆိုရင်ကောဟောမနဲ့ရေနဲ့ပူဇော်ရတာဟုတ်ဗျာ ဘုရားတော့တကူလာမှာခင်ဗျားတို့သတိရတာပါဘုရားတော့တကူလာမှာသတိရတာပါဒကာရမတို့ဒါလေတကကျွယ်ဆိုတဲ့ပုဂ္ဂိုလ်ကခန္ဓာ၅ပါးပူဇော်တာပဲမှန်ပါဗျာသဘောကျလားနေရတော်ညရတော်နဲ့စက္ကန့်နေတာကောခန္ဓာ၅ပါးပူဇော်နေရ ဘယ်ခါကာလမှဆိုသင်ညာကြပြီးရေပူဇော်ပြီးနေရတာလေခန္ဓာ၅ပါးဘုရားနဲ့ဘ ᱹ ဘ ᱹ ကြည်ညိုသလုံးဩတဲလည်းခင်ကြပါလားတဲလည်းကျင်နာကြပါလားဆိုတော့မပြောတတ်ဘူးလားအမတန်ခင်ရတယ်အမတန်ကျင်ညာကြတယ်ဆိုတော့မိတ်ဆွေရင်ပေါ့ဗျာ ဒီအိဗယ်ရောက်မရောက်မိတ်ဆွေရင်အစ်စ်ဖြစ်နေထားတယ်ဆိုတော့မိတ်ဆွေရင်ဖြစ်တယ်မဖြစ်တယ်ခံဝေရောဟောမိအမှန်အတော်မြတ်တာရှိတယ်မှန်ပါပါဟာငါဒီဟဝါကျွန်ုပ်ဒီအဝေရာရာမရှိသည်ဟောမိဖြစ်ရပါလို့ကျမ်းမာပြရစီကျမ်းသာကျမ်းမာပြရစီငါရီတော့ခန္ဓာ၅ပါးကြီးဟာကျမ်းမာချမ်းသာပြရစီဆိုဘုရားမေတ္တာဖို့တည်းထဲ့ကုန်မထဲ့ဘူး ဂေါရမကြီးရောက်ရကြမ်းမှာပါစေလို့ပါရဲ့မှန်ပါဗျာဒီခံကတော့လက်ဦးစွာကိုပို့ချရတယ်တဲချင်ညိုတခုဗျာမကြင်ညိုဘူးလားအဲ့ဒါခင်ဗျားတို့ကလည်းဒီလောက်နားလေတော့ဩခက်လိုက်တဲ့ဖြစ်ချင်းကိုကိုအရင်ပို့ရတယ်ကွာဆိုတော့ဩဘယ်နဲ့ကြောင့်အရင်ပို့ပါလဲခင်လွန်းလို့ပေါ့ဗျာရိမ့်မိဗလားဘာကြောင့်ခင်မလေးမလို့လို့မေးတဲ့အခါကျတော့ ဒကာဓမ္မတို့ခင်စရာမဟုတ်မှန်းသိမသိလို့ခင်တာဘယ်နဲ့ကြောင့်ခင်ပါလဲခင်စရာမဟုတ်မှန်းမသိလို့နော်အဲခင်စရာမဟုတ်မှန်းမသိလို့ခင်မိတော့ခင်တာဘလောက်တာရှင်များခင်နိုင်ကြကြုံလို့မေးတဲ့ခါကြလို့ရှိရင်ဖြင့်သူကြမ်းမှမှုသူကြမ်းမှမှုဖယားမှာခင်ရတို့တဆူကိုယ်ွယ်ထားတဲ့ဆိုနေရထိုင်ပဲနှခါလဲကြုံလို့မေးကြည့်စမ်း အမေလက်ထက်ကကိုယ်ကိုယ်ထားတဲ့ဘုရားအသားကြီးပွားရင်လည်းတခါတလေလဲလိမ့်မယ်မကြီးပွားလည်းကာမစကားပဲမတတ်နိုင်ဘူးကွာဘယ်တော့မှနေတိုင်းမလဲပါဘူးခင်ဗျားတို့နေတိုင်းညတိုင်းခင်းခင်းခင်းခင်းပြီးလဲနေရတာနေတိုင်းတို့များဘလောက်လဲရတယ်ဆိုတာဘယ်နှကြိမ်ရှိလဲတခါဘုရုတဲ့ကြီးညိုတော့တခါကြွယ်ရိမ့်မိမလား ကြည်ညိုတာဒီဘာဖြစ်လို့ကြည်ညိုပါလဲမတော်လို့မဲတဲ့အခါကြလို့ရှင်သူကျမ်းမာမဆိုပြီးမေတ္တာပို့ထားတာကြည်ပါသူကျမ်းမာဖို့သိရေးမကြည့်ဘူးလားအိမ်သားတွေများကြွားလုံးများထုတ်ပေးလိုက်သေးတယ်ငါတိဥတော်ခံငါခန္ဓာသာကျမ်းမာပါကြီးကွာမင်းတို့ဘာဘူးစရာရှိသလဲချုပ်ပြီးခန္ဓာ၅ပါးကြီးများငါငါကူသာအရေးကြီးမင်းတို့ဒီကားလို့ဆိုရင်ဖြင့် ဥထိတ်ထားကြမယ်ဆိုလို့ရှိရင်မင်းတို့ပဲဆင်းရဲမလို့ဆိုတော့တခါလေကိုယ်ခန္ဓာကိုယ်ကြီးကိုယ်လည်းအာကိုထားတယ်သူများလည်းပကုံးလည်းယုံနေပဲကွာငါလည်းပကုံးလည်းယုံနေပဲကွာဆိုပြီးကိုယ့်ဟာကိုယ်များအာကိုလိုက်တဲ့ခန္ဓာ၅ပါးကြီးမကိုဘူးလားကိုပါဗျာအမှန်ကိုလိုက်ပါလေဘေးကပုဂ္ဂိုလ်တွေလည်းအမှန်အာကိုစေခြင်းတဲ့သဘောတွေများလောဘများတောင်ချော်လိုက်သေးမချော်ဘူးလားဒါမင်းတို့သွားကြမဟုတ်ပါဘူးကွာငါကောမယ် မင်းတို့ပြောကြနေရမဟုတ်ပါဘူးကွာငါပြောပါပဲဘယ်လူကြီးတယောက်ရှိပြီးဒီကလာနေတယ်မင်းတို့ပြပြောအတိမ်ဆောင်နေနဲ့အမကိုခန္ဓာ၅ပါးရှင်ကသူတို့ကအာကိုခိုင်းနေသေးတယ်မလားဘူးလားဘလောက်ခင်လို့ဒီလောက်တောင်ပဲရပြနေပါလိမ့်မလဲဆိုတာတော့ပြောဖို့မလိုတော့ပါဘူးဒါကြောင့်ခံအခင်ဆုံးဟာအတ္တကမပေမနတ္ထိกว่าအမနောက်ဆုံးမိခင်ဗျားတို့အကိုအကမ်းများထုတ်လိုက်သေးတယ် အတ္တသဘာမိပင်တွေဆိုပေမှာချစ်တဲ့ဘုကောနတ်တိမရှိဘူးလို့ဘုရားများဟောထားသေးတယ်ကွာအတဲလောက်ပါလားခင်ဗျားတို့ဆိုဘုရားလည်းမဟောပါဘူးညာမဟောပါဘူးခင်ဗျားတို့လက်ထက်မှာခင်ဗျားတို့သိထားတဲ့ပါဠိဖြစ်ကောင်းဖြစ်ပါလိမ့်မယ်သဘောကျလားဘုရားကခန္ဓာခင်းတဲ့တဏှာပတ်ရမယ်လို့သာဟောပါတယ်ဟုတ်ဘူးလားအဲ့ဒါခင်ဗျားတို့အဝဇန်တွေကလည်းတခါတည်းရှင်းဘောရဏကဆက်တဲ့ဘေးကလည်းကိုကိုကိုမခင်ခွေးလားကွာ လူ့ပွက်ခင်းရလိမ့်မယ်မပြောကြဘူးခင်ဗျားတို့ကအသက်အရွယ်ကြီးကောင်းပြီဆိုရဲတွေကလည်းသင်မြန်တာပဲသားလေးသမီးလေးတွေကမွေးဖွားလာတဲ့ပြေးလေးတွေကြတယ်ဒီကောင်မလေးဒီကလေးလေးတယောက်ကြားလေးကကိုယ့်အကူမှခင်ရမှကျင်ရမှမသူလူတလိษံလေးတွေအမအမွေများပေးလိုက်သေးတယ်သမုဒိယသစ္စာဆိုတာဖြားရမယ်ဆိုတာမသိမှဘူးပွားရမယ်လို့ ဒါကခုနကအတ္တသမပေမနာတိကလာဣတ္တတယ်ရိမ့်မိဗလားဘုရားကလည်းဒီခန္ဓာခင်းတဲ့တဏှာကြီးကိုပြန်ပတ်ရမှာမူလားဗျာအဲခင်ဗျားတို့ကမတတ်နဲ့တဏှာဆိုတာပွားမှကောင်းတယ်မြေလေးတယောက်ထုံးကားလာတယ်ဆိုရင်အဲရွှေတုံးချူခဲ့နောက်တယောက်ဆိုလို့ရှိရင်မြားတုံးမြားခဲ့လေးဖြစ်ဒါလောက်ဖြစ်လာတယ်ဆိုတော့ကတဏှာပွားတာကိုပင်လည်းကျင်နာကြီးကျင်နာနေတယ်ဆိုတော့ကောင်းနိုင်သေးရဲ့လား ။ဒါရင်ဒါဖြင့်ဒိဋ္ဌိနဲ့တဏှာဘယ်ကပုံမူကျဲပါလိမ့်။တဏှာပုံမူကျဲတယ်ဆိုတာသဘောကျ။ကောင်းပြီဒါဖြင့်ဒကာရမတို့ဒိဋ္ဌိနဲ့တဏှာဘ누구ကသတ်ခတ်ပါလိမ့်။တဏှာကဓာတ်ကိုသုံးချက်ဖြိုက်။ဒိဋ္ဌိကတစ်ချက်တည်းနဲ့ပြတ်ထွက်။သောတာပတိမတစ်ချက်တည်းနဲ့ဒိဋ္ဌိကအကုန်ပြတ်။ ဒိဋ္ဌိတဏှာကတော့အမတော်သကရိုင်းဝင်တဲ့တစ်ချက်ဖြတ်ကြံသေးအနာဝင်တဲ့တစ်ချက်ဖြတ်ရင်ရတ္တမနဲ့တစ်ချက်ပြလိုက်မှာပဲပုံပြသွားတော့တယ်ဆိုတော့ဘ누구ကထက်တယ်ဆိုတာတကယ်ကျွပေါ်ရောဘ누구ကထက်တော့တဏှာကထက်တယ်ဆိုတာသိကြဗလားအဲဒါကြောင့်ခမရတို့ ဒကာဓမ္မတွေတဲ့တဏှာကအမှန်ခက်ပါတယ်ဆိုတာသိလို့ရှင်ယမကကိုရှင်သာရိပုတ္တရာကယမကမင်းအထက်မဲ့ရောက်စေရင်ကျုံငါငါဟောမယ်ကွာဆိုပြီးတဏှာကဟောတာတိုင်းဒါဖြင့်ဒကာဓမ္မတို့ခန္ဓာ၅ပါးသူသားယောက်ျားလို့မှတ်လိုက်စမ်းပါခန္ဓာ၅ပါးပဲလို့မှတ်ကြ စောစောမှတ်ထားပါစောစောမှတ်ထားပါနော်ခင်ဗျားတို့ဆွဲချက်တင်ရင်လာတင်ရမှာဒါဆေးသမားကဆေးမှားလို့သိရတယ်ဆရာဝန်ကဆေးလိုလွဲလို့သိရတယ်ဆေးမစားပဲနဲ့ဆရာဝန်မပါပဲနဲ့သိတာတွေကြတော့လေခင်ဗျားတို့ဘယ်နဲ့ဆိုကြမလဲခန္ဓာရပတ်တာသဘောကျဘ누구ကသတ်ခန္ဓာကသတ်တာဆိုတာသဘောကျလား ဒါဖြင့်ခန္ဓာ၅ပါးဒီဒကာရမတို့သူသားယောက်ျား၅ပါးလို့မှတ်လိုက်ရှင်။ဒါရင်ပထဝီဓာတ်တခုပဲပထဝီဓာတ်ပထဝီဓာတ်ဆိုတာမြေဓာတ်ပေါ့ဗျာ။ခန္ဓာထဲမှာမြေတွေရှိတာကိုအသားတွေကမြေတွေရိုးတွေကမြေတွေ ပထခါတိပထဝီဓာတ်လွန်ပြီးတဲ့ကာလမူးမိုက်ပြီးတဲ့ကာလသေတာတွေရောမရှိဘူးအာတခါတိကျတော့ပထဝီဓာတ်ပြက်ပြီးဓာတ်လျှောသေတာတွေရောအဲ့ဒါကြတော့အင်းယူပခန္ဓာကတတ်ဘယ်သူကတတ်ပါဩဒါဖြင့်ခန္ဓာ၅ပါးယူပခန္ဓာလည်းသူတတ်ရောက်ပြတ်တယောက်တခါတိတခါဓမ္မတွေကိုရောသားနဲ့ကိုမြတ်တက်ပြီးတဲ့ကာလမပေါ်လာအောင်ဝိညာဉ်ချုပ်သွားတာတွေမရှိဘူး အဲ့ဒါဒေါမနတဝေဒနာခန္ဓာကများပိုက်မသက်ဘူးလားတခါတည်းကြတော့ကိုသောမနတကစားကောင်းတာနဲ့ပဲစားလိုက်တာနဲ့ပဲတခါတည်းအစမကြည့်ဘဲနဲ့တေသောကမချက်နိုင်တာနဲ့သောမနတဆိုတဲ့ဝေဒနာကပတ်လိုက်တာနဲ့ပဲမသေးဘူးသဘောကျအဲ့တော့ဒီဝေဒနာခန္ဓာတွေကလည်းသူသက်ရဲ့ကြားတယ်သဘောကျ ဒါဖြင့်ခန္ဓာ၅ပါးသင်ညက်ခန္ဓာဆိုတာကလည်းဒကာဓမ္မတွေသင်ညက်ခန္ဓာကလည်းမစားကောင်းတဲ့အသီးကိုစားကောင်းတဲ့မှတ်လို့စားလိုက်လို့သေတာတွေလည်းမရှိဘူးရှိပါဗျာမစားကောင်းတဲ့ဆဲကိုစားကောင်းတဲ့မှတ်လို့မှားတော့လိုက်တာတွေရှိပါဗျာပညာကြောင့်ပညာတတ်ချိုက်သဘောကျ စေရနာကဆိုင်တာပဲဒီလမ်းမသွားအောင်ငှက်တဲ့တဲ့လမ်းမသွားပြစ်သွားပြအောင်စေရနာကတွန်းလိုက်တာနဲ့ငှက်တဲ့ပြီးသေးတာတွေကစေရနာတတ်ချိုက်တချို့ကိုယ်စိတ်ကိုမနိုင်ငံနဲ့ရေထဲခုန်ဆင်းတာတွေကောမရှိဘူးအဲ့ဒါဝိညာဉ်နဲ့ခန္ဓာကတတ်လိုက်ဒါပြန်ဒကာဓမ္မတို့သဏ္ဍာန်မှာသူသားယောက်ျားဘယ်နှယောက်ရှိပါလဲဩခန္ဓာ၅ပါးဟာသူသားယောက်ျား၅ယောက်ကိုခမည်းတော်က နေထိုင်လဲပေးရတာနဲ့ရေတော်ကပ်ရတာနဲ့နေစွမ်းညစွမ်းကိုတခါတည်းရက်မပြက်တခါတည်းပူဇော်ချရတာဒီကလည်းတဲ့တဲ့ပြည်ညိုလုံးပါလားဘာကြောင့်ပြည်ညိုလုံးပါလဲမလုံးတော့မဲထုတ်တော့သူသားယောက်ကြာမှမသိဘူးတပည့်ကြဒါဖြင့်ဒကာရမတို့နတ်ပြည်မှာဘ누구သတ်လို့သေးပါလိမ့်မလဲလို့မဲလို့ရှိရင်ဖြေကြစမ်း ခန္ဓာ၅ပါးတဘာဝသတ်ချိုက်မြမပြည်မှာဘယ်သူသတ်လို့မြမတွေများသိကြပါလဲဘုရားမင်္ဂလာအောင်တယ်ဆိုပြီးကိုလိုကြီးပြိဋိဘံစံတန်ခင်ဗျားတို့ကြားပါတယ်ဘယ်သူကများသတ်ပါလဲအဲသူကမင်္ဂလာအောင်တယ်ကမအောင်မြင်ရှိပါတယ်နဲ့ကိုလိုကြီးကကြွားလုံးများထုံနေပြီမထုတ်ဘူးလားကိုလိုကြီးကကြွားလုံးထုတ်တယ်ငါအောင်ကြီးရှိပါသမားကွာမင်းတို့လိုမဟုတ်ဘူး တော်တော်ကြာကြတော့အင်းနဲ့အင်းညမေညာမဆင်းလင်းကြီးဝန်းသွားပြီးဒီကလာပြိဋိဘံဆံရဟာဘယ်လိုသတ်လိုက်ပါလဲရှိတာပေါ်ကလားဒါဖြင့်ခန္ဓာ၅ပါးဖျောက်တော့မခံနိုင်ဘူးဖျောက်ဆိုတဲ့ဆိုင်ဘုတ်မန်၅ပါးအောင်တဲ့ကိုရိုကြီးသဘောကျအဲအောင်ရင်း၈ပါးဆိုတဲ့ကိုရိုကြီးမလာဘူးလားဒီကိုရိုကြီးအပြင်သူများကြီးအောင်နေတာပဲ သူ့တော့ဖြင့်သူ့ကိုယ်သူနိုင်မလားလို့မေးလိုက်တဲ့ခါကျတာငါညီတော်အနန္ဒာရေဆင်မြောင်ငါရဲ့ဆောင်တာတော့ငါမသွားနိုင်တော့ဘူးပြောတာမပြောဘူးလားအဲ့ဒါတွေထောက်ကြည့်တော့မှဩခန္ဓာ၅ပါးဟာသူ့သားရောက်ကြပါလားဆိုတော့ပေါ်လာရှင်းမလားဘုရားသခင်ကိုရမကြီးများအပိစ္ဆကာယအပိစ္ဆကာယဆိုတော့ဘ누구ထိလို့မှမကွဲမဖြစ်ဘူးပေါ့ဗျာဟာတခါလဲ ပထဝီဓာတ်ကပြက်ပြီးဝန်းတော်တွေလျှော့ချလိုက်တာတခါတည်းအတွင်းရှိတာတွေကုံပြောင်ဖတ်ပါကုံကွဲပြုတ်ပြီးကြာလာမကြဘူးလားအဲ့ဒါကြောင့်ခန္ဓာ၅ပါးကိုဒကာရမတို့သူ့သားယောက်ျားဖြစ်နေမှတ်ပါခင်ရရှိတယ်ဒါတဏှာပတ်ဖို့လမ်းခင်းနေတာလို့မှတ်ပါဘာလမ်းခင်းနေတာလဲတဏှာပတ်ဖို့လမ်းခင်းနေတာခင်ဗျားတို့လည်းခန္ဓာ၅ပါးကို ဟောင်းတယ်နဲ့အနွေတွေနဲ့မိုးတယ်နဲ့ပူဇော်နေလိုက်ကြတာလေအင်းပူဇော်တဲ့အထက်တောင်မှကျုပ်ကဘလောက်တန်ပူဇော်နိုင်လဲကျုပ်က200ရံပါတိလင်ကြီးဝတ်နိုင်တယ်အစရှိတယ်နဲ့လာသေးတာမလာဘူးလားအဲ့ဒီကဲတော့ခမည်းတော်ကလာပြီးဒီကလာနေတော့တဲပူဇော်ရဲပါလားဘုဒ္ဓပူဇော်တာလဲခန္ဓာ၅ပါးကငကူကဘာတရားလဲသူသားယောက်ျား ဘယ်တော့ကြောင့်ပူဇော်ရဲပါလိမ့်မတော်လို့မဲတော့ခင်လွန်းလို့ခင်တော်ဘောလို့ခင်ပါလို့သူသာမှမသိလို့ဒါဖြင့်သူ့ဘောခင်တဲ့တဏမသတ်လို့ရှိရင်ဖြင့်ခမရတို့ဒီဘယ်မှာသာလဲထက်မဲ့ထက်ဖို့ရပါ့ရနိုင်စရာအကြောင်းမြင်သေးရလားဒါဖြင့်ခန္ဓာခင်တဲ့တဏသတ်မှုကိုသူသာရကြဖြစ်နေမသိတွေ့ကာလပတ်လုံးခန္ဓာကိုဆူတောင်းနေကြမှာ နတ်ပြည်များဆူတောင်းပန်းလေးတွေရေစီလေးတွေမီးလေးတွေနဲ့ပေါ့ဗျာအဲလူပြည်နတ်ပြည်ချင်းချင်းခံစားရပါလို့ဤအစရှိသည်နဲ့တကယ်ကျတော့လှုပ်ချင်လည်းမသိတော့ကလှုပ်တာပေါ့ဗျာမှန်ပါဗျာအဲလူပြည်မှာလူပြည်သေးရတာ အားရပြီခန္ဓာငါးပါးပတ်လို့ပေါ့ဗျာမှန်ပါဗျာနတ်ပြည်မသာလေးတော့သွားပြအောင်မှတော်တော့မှန်ပါဗျာဒါဟုတ်ဗျာမှန်ပါဗျာ နတ်ပြည်ဘာသွားပြကြမဟုတ်ပါဘူးမသားဆိုတဲ့ဥစ္စာဘယ်နေရာထားလို့သူ့ဘဖြစ်တဲ့ုံအတုဘပဲမဟုတ်လားအဲ့ဒါခင်ဗျားတို့ကဘယ်နဲ့ကြောင့်နတ်ပြည်ဗြဟ္မပြည်များဆူတောင်းကြပါလိမ့်မလို့လို့မဲတဲ့ခါကျတော့အတုပပြရတာကဒီတင်ပြရတာရိုးသွားသဘောကျလားအင်းအတုပပွဲကြီးကိုနတ်ပြည်သွားနှွဲပြရကြည့်အောင်ဗြဟ္မပြည်သွားပြီးတကလား ဟာတကယ်ကျွယ်လွန်ပြီခမအတုပကဘ누구ကနေပြီးဒီကလာဓာတ်တော်ဖြစ်ပြီးဒီကလာဘ누구ကစေတီလောက်ပြီးကိုးကွယ်မှာလို့ခမတို့ကသာထင်ကြီးနေတာဗနတ်ပြေရောက်ကောင်းနုံနုံနဲ့မြမပြေရောက်ကောင်းနုံနုံနဲ့ခမတို့ကသာထင်ပြီးဒီကလာဒီနာနတ်ပြေကလည်းဒီအတုပဘွဲကြီးကိုဘ누구ကများလိုက်ဖို့သေးတယ် မြန်မာပြည်မှာလည်းအတုပပွဲကြီးရဲ့ကြီးကျယ်လိုက်တာလို့ကြားလို့ရလားကြားပါဘူးဒါခမားတို့ကပြကျင်သေးတယ်ဆိုတော့ဖြင့်ပွဲကြီးမှုလို့ချင်းနေလွဲပါလိမ့်မယ်မှန်ပါဗျာသဘောပါလားမှန်ပါဗျာဒါဖြင့်ဘုန်းကြီးတို့ဓမ္မတွေဘုရားရှိမှလူပြည်နတ်ပြည်ချင်းချင်းဘဝဖြစ်ပြီးခံစားရလို့ဆိုတဲ့ဥစ္စာခန္ဓာခင်လုံးလို့ပေါ့ဗျာသဘောကျဘာခင်လုံးလို့ဘယ်လိုကြောင့်ဒီခန္ဓာကြီး ဒကာရမတို့စွဲစွဲမြဲမြဲကြီးခင်းနေပါလိမ့်မလဲဆိုတော့အိုးတဏှာဥပါဒံဗျာမစွနိုင်ဘူးလားတဏှာဥပါဒံကခင်ခိုင်းလို့ခင်းနေကြခင်လာခင်ရတယ်ကုသေချာဝေဖန်ပြီးဒီကလာထက်မဲ့ထက်ဖို့ရဖို့ဟောဖို့ကြတော့သေချာညာနဲ့ဆရာဘုန်းကြီးကဖះကရှင်းပေးတော့ခန္ဓာ၅ပါးသူသားယောက်ျား၅ယောက်กว่าသဘောကျခန္ဓာ၅ပါးပါတဲ့ရှင်းမလား ဒါဖြင့်ခင်ဗျားတို့ခန္ဓာ၅ပါးသည်ဘယ်တော့အန္တရာယ်ကင်းလို့ဘေးရှင်းမလဲမရှင်းဘူးဆိုတော့သိကြပါလားဩနည်းနည်းဆင်းရဲတဲ့ပုဂ္ဂိုလ်ကနည်းနည်းချမ်းသာတဲ့ပုဂ္ဂိုလ်ကိုသူတို့ကတော့တိုက်နဲ့တားနဲ့သွားပြန်လည်းကားနဲ့အဲသူတို့ကတော့သက်ရှည်လိမ့်မယ်လို့ထင်တော့ကြကားပေါ်ကမှဆောင်းပါလားပါလာတယ်ပါလာတယ်ရိတ်နေဗလားအဲဘာဖြစ်လို့တော့ဆိုတော့အိုးတိုက်ကြီးပေါ်ဖြားနေတယ် တော့ကြတဲ့ကြီးဘဝလောင်းထုတ်သွားပြီသူဘယ်လိုထားထားမရတဲ့ကြီးကကာကွယ်ရလားဒီထဲကသူသားရဲ့ပြက်ကတတ်လိုက်တာအဲ့ဒါကြောင့်ခမည်းတော်ခမည်းတော်လို့ပုဂ္ဂိုလ်မဆိုပါနဲ့ခဏခဏခမည်းတော်ကမနဲ့မိုးလင်းအောင်မြင့်ရှိပါဓာပြဖွင့်နေတဲ့ကိုရိုကြီးကိုတော်ကြပြိဋိဘံဆံမရဲဟေးကြားတာပဲဘယ်အောင်မြင့်ရှိပါကိုရိုကြီးကိုပဲခံနေရလား ခင်ဗျားတို့ကလည်းမင်္ဂလာယူပြီးအောင်မြင်ရှိပါအောင်မြင်ရှိပါနဲ့ကိုလိုကြီးပဲသွားတော့မေးတော့ဖမ်းနဲ့ပြောပရိနိဗ္ဗာန်ဆံတယ်ဆိုရယ်အကြီးကျယ်ဘုက္ကုမရေအောင်သုံးတာစင်စစ်သေးတာပဲရိပ်ပြီဗလားအဲ့ဒါခင်ဗျားတို့ကမသိတော့ဘူးတဲ့ခန္ဓာဆုတောင်းတော့ဟိုမသူများအောင်တဲ့ကိုတော်ကြီးပဲဒုက္ခနာမှာမအောင်လို့ခန္ဓာပတ်လို့ပဲဝန်းလျှောတဲ့ဝေဒနာနဲ့ပြိဋိဘံစံရှာတယ်ဆိုတာလူတိုင်းသိတယ် မသိဘူးလားသိလားအဲ့ဒါဒကာရမတို့ခန္ဓာဘာတရားလို့ခေါ်ကြရှင်းမလားနောက်ဘာနဲ့ပူဇော်ခြင်းသေးတယ်ဟုတ်ပါမလားခင်ဗျားတို့ကစောင့်ကြလားသူကအေးတယ်လူများကြီးလိုက်မနေနိုင်ဘူးရှိတဲ့ပစ္စည်းပေါင်းဝယ်ပြီးပူဇော်ရဟုတ်ဘူးလားဒကလတန်နိုင်ဒကလဂရိဘာတန်နိုင်ဂရိဘာအစရှိနေတာပူဇော်ရဘူးလားတဲ့လည်းကြီးညိုပါလားတကကြွေ ဒါသူတို့ယောက်ျားမမသိလို့မဟုတ်လားမှန်ပါဗျာ။ဒါရင်ယနေ့တော့ဖြင့်ခန္ဓာ၅ပါးဗာတရားတဲ့။အဲသူတို့ယောက်ျားလို့သိလိုက်လို့ရှိရင်ပဲခင်တဲ့စိတ်ပဲနဲ့။အဲဒါကြောင့်ခန္ဓာ၅ပါးကိုဝရကတော်လို့ခေါ်လိုက်။ရှင်သာရိပုတ္တရာခန္ဓာ၅ပါးဝရကကွာ။ဝရကဆိုတာဘာပါလဲမလို့သူတို့ယောက်ျားကွာ။ယမကမင်းခန္ဓာ၅ပါးသူတို့ယောက်ျားဖြစ်အောင် ရှုစမ်းပါ။ ရှင်းမလားခန္ဓာ၅ပါးကိုတစ်ပါးပါးကိုဘာရှုရမလဲသူသားယောက်ျားဖြစ်အောင်ရှုရမယ်လို့ဆိုတာသဘောကျဒါနဲ့သူသားယောက်ျားဖြစ်အောင်ရှုလိုက်တဲ့အခါကျတော့ခင်စရာမင်းစရာအသေးခိုင်းတာပဲဒါဖြင့်ရှင်သာရိပုတ္တရာယမကကိုသူသားယောက်ျားဖြစ်နေရှုခိုင်းတဲ့အဖြစ်ဟာတကယ်ကြွယ်ရင်းမိလောက်ပါပြီဒိဋ္ဌိတတ္တာလားတဏှာတတ္တာငကောခင်နေတာမခင်အောင်လုပ်လိုက်ဒါဖြင့်ဒကာရမတို့ ပူဇော်လေသမျှဖြင့်ခမရတို့သူသက်ယောက်ျားကိုခမရတို့အားပေးရပဲရပါတကယ်ကြတော့ဘုဒ္ဓနာနဲ့ပူဇော်လေလေပါတော့အဲ့ဒါတချို့တရားဓမ္မတွေညှိရှာကြတော့ဩသူများလည်းလည်းမချမ်းသာတော့ပူဇော်ရတာက ကိုကဂုံအိမ်နဲ့ပူဇော်နေရတယ်ဆိုတော့မမကျေနပ်ဘူးချမ်းတဲ့ကဂုံအိမ်နဲ့ပူဇော်နေရတယ်ဆိုတော့မကျေနပ်ဘူး ဘာဘူးဆောင်အညာစားလေးနဲ့ပူဇော်နေရရင်ရောဘာလို့ရှင်ညိုသွန်းလို့တဲ့လဲဆိုပါဘာရှင်ညိုတာတော့မေးတော့မှာခန္ဓာငါးပါးဘယ်သဘောထားရှင်ညိုတာတော့သူတဲ့ရောက်ကြမှာမသိတော့ရိမ့်မိဗလားဘယ်လိုကြောင့်တလောက်ရှင်ညိုနေပါလဲကဲဒါဖြင့်သူတဲ့ရောက်ကြဟုတ်တယ်မဟုတ်တယ်တော့ဖြင့်ဖះလာကြည့်လိုက်တယ် ဖယားမှာပထဝီဓာတ်ပြက်ပြီပထဝီဓာတ်ကတတ်ချိုင်တပည့်ကြဖယားမှာပါတော့များပထဝီဓာတ်ပြက်တယ်ဆိုတော့ဝန်းလျှော်ပြီးပြိမိပန်ဆန်ဟိုးရှင်သာရိပုတ္တရာတွေးတော်လေတွေးအံပြီးတရားရှာတယ်ဆိုတော့တေဆုံးလွန်ပြီးလောင်ချိုင်တပည့်ကြအဲဒီဒီသောကရှင်မောကလန်ကြီးတို့ဒီတိုင်းပဲတကူကြည့်လိုက်တာသူများများရှင်မောကလန်ကြီးတို့ကတကူရံဣဒရေယဆိုတော့ခန္ဓာတွေကဖောက်ပြန်ပြီးအယိုးတွေက တခါတည်းခိုးသားတွေရိုက်ပြီးခြေလောမကခြေတဲ့ဥစ္စာတွေဒကာရမတို့ခန္ဓာထဲမှာခြေပြရှိလို့ခြေတာမှန်ပါဗျာခြေပြမရှိရင်တော့မရှိပါဘူးသဘောကျကောင်းပြီဒါဖြင့်ဒကာရမတို့ခန္ဓာ၅ပါးကိုယနေ့ဘယ်လိုမှတ်ကြရဒါဖြင့်ဘယ်အဖြစ်ပြမြင်မြင်သူသားယောက်ျားပါလားသူသားယောက်ျားပါလားအင်းသူသားယောက်ျားတယောက်ပါလားသူသားယောက်ျားတယောက်ပါလားသူသားယောက်ျားတယောက်ပါလားလို့ရှုရှုပြရသူကရှုကုန်တစ်မျိုးမှန်ပါဗျာ သဘောကျအထက်မဲ့လိုချင်လို့ရှိရင်ဝရကတော်နဲ့ရှုရမယ်ဒါရည်ဒီယမကမှာဟောတဲ့နေရာမှာသေချာလာပါတယ်လို့မှတ်လိုက်စမ်းပါအင်းဒါသူသားယောက်ျားဖြစ်တာလေးမြင်လိုက်လေသူသားယောက်ျားတယောက်ပဲပြက်တာလေးမြင်လိုက်လေအင်းခန္ဓာတွေဟုတ်ဗျအင်းသူသားယောက်ျားတွေပဲသူသားယောက်ျားတွေပဲဆိုတာရှင်းမလားအဲ့ဒီကဲတော့ရှုရှုရှုရှုပေးရမယ်အဲ့တော့ဥပမာနဲ့ပြောရှာတယ်ရှင်သာရိပုတ္တရာကခန္ဓာ၅ပါးကိုခမည်းတော် ဒကာတိတို့တဏ္ဍာခန္ဓာ၅ပါးရောက်လာတယ်ရောက်လာတာကတော့ဖြင့်ခင်ဗျားတို့ရှိခင်ဗျားတို့ကကံကောင်းကြောင်းသိပြီမနုဿတာဘာဝကြောင့်တပါရာခဲ့ရကြီးရလာတယ်လို့ခင်ဗျားတို့ကတော့သင်ပြခန္ဓာ၅ပါးရလာတာကိုလူ ခန္ဓာ၅ပါးကြီးရလာတာကိုပဲမနုဿတာဘာဝကြောင့်လို့ကမရသူရသူပြီးရလာတာတော်လိုက်ပြီချင်းဆိုပြီးခင်ဗျားတို့ကဖူးမှုတ်ထားမှာနိဗ္ဗာန်မရခြင်းတဲ့ပုဂ္ဂိုလ်အားဒီလိုဖူးမှုတ်ပြီးထားလိမ့်မယ် အဲ့ဒါဒီခန္ဓာ၅ပါးကိုရှင်သာရိပုတ္တရာကဟောလိုက်ပါတယ်ယမကာဒီခန္ဓာ၅ပါးမင်းတို့ဒကာကျွတ်သဏ္ဍာန်ရောက်လာတဲ့ခန္ဓာ၅ပါးဒကာသစ္ခန္ဓာရောက်လာတဲ့ဒကာသစ္ခန္ဓာရောက်လာတဲ့ခန္ဓာ၅ပါးကသူပထမတော့ဖြင့်ကွာတဲ့တတ်မယ်လို့ရည်ရွယ်ချက်တော့ပါပါရဲ့ပပင်ပါညာဆိုလေဒီတိုင်းတတ်လို့မရတဲ့နဲ့ခမရလူရှိသလိုပြုပါမယ်စုပါမယ်ခမရအထဆိုထပါမယ်ထိုင်ဆိုထိုင်ပါမယ် အဲ့ဆိုအိပ်ပါမယ်နေဆိုနေပါမယ်ပြုဆိုပြုပါမယ်ဆိုပြီးခမည်းတော်ရှိကိုတတ်မယ်လို့သူဒီမျက်နှာချူသွေးပြီးဝင်လာတယ်ရိမ့်မိဗလားခမည်းတော်ဝိရထားတဲ့ခန္ဓာ၅ပါးဟာဘယ်ကလာတာတုံးလို့မေးလို့ရှိရင်တော့ဖြင့်ဒကာရမတို့တတ်မယ်လို့ဝင်လာတာသာမှတ်ကြပြီဒီခန္ဓာ၅ပါးဘာလို့မလို့ခမည်းတော်သာနာရောက်လာပါလိမ့်တို့တော့တတ်မယ်လို့ရောက်လာတာကိုခမည်းတော်ကလည်းလူမိုက် ဖြစ်ပြီးဒီကလာနေတော့ဩကိုကိုမှကိုမယူရဘယ်ဘသူယူရမလဲဆိုပြီးဒီကလာတတ်မဲ့လူကိုမိတ်ဆွေဖြစ်နေပေါင်းဘယ်လိုဆိုကြတကယ်ကြမျက်လုံးမှားတယ်မှားတယ်ဘူးတတ်မဲ့လူပဲဖြစ်နေပေါင်းပါလေတတ်မဲ့လူမိတ်ဆွေဖြစ်နေပေါင်းနေတဲ့ကိုကရည်ရွယ်ချက်ကခမရတဲ့စီအဝင်ခက်လို့အဲပြုပါမယ်စုပါမယ် လိုတာကိုကျွတ်တွရွက်ဆောင်မှမယ်ဆိုပြီးခန္ဓာ၅ပါးကဝမ်းလာတာရည်ရွယ်ချက်ကတော့အကောင်းဟုတ်ကဲ့လားရည်ရွယ်ချက်ကတော့တခါသစ္စီလာတဲ့ခန္ဓာ၅ပါးတခါသစ္စာဖို့ပဲတခါကျွတ်စီရောက်လာတဲ့ခန္ဓာ၅ပါးတခါကျွတ်သဖို့ပဲတခါဓမ္မတွေသိသိဖို့ဗျာသဘောကျအဲ့ဒီခန္ဓာ၅ပါးကခမရတို့စီရောက်လာတာခမရတို့ကလည်းဩသတ်မဲ့လူရဲ့လို့မသိတော့ကိုကိုကိုမခင်ဘ누구ခင်မလဲဆောင်းလွန်မိုးတဲ့ပူဇော်ဖိ ကြိုက်တဲ့ဝေဒနာကြိုက်တာကိုတို့ကအကုန်ဝယ်ပေးမေးမလာဘူးလားသင်ညာကြိုက်တဲ့တွေတို့ကအကုန်ဝယ်ပေးမယ်ကျုပ်စိတ်ကဓမ္မကြိုက်တယ်ဆိုစိတ်ကြိုက်ဘူးတဲ့အိမ်မှာအကုန်ပြင်ဆင်ထားမယ်အမှန်ခန္ဓာ၅ပါးကိုခင်ဗျားတို့ကအတွင်းလူအတွင်းသားများဖြစ်ပြီးဒီကာလဒကာကျွဲဆိုတဲ့ပုဂ္ဂိုလ်ဒကာသစ်ဆိုတဲ့ပုဂ္ဂိုလ်တွေကပြုလိုက်ဆုလိုက်တာပုံလို့ပါလားမှန်ပါဗျာဟုတ်ကဲ့သိတယ်အဲငါကတော့အရင်နေ့မဟုတ်လို့ မတတ်ရဲတယ်အခုတော့ပြန်တွင်းသူအတင်းသားဖြစ်နေတို့ပေါင်းပြီလို့ခန္ဓာ၅ပါးကသိသိလို့ချင်းဖြင့်ခမရတို့သေမဲ့တာပြင်တော့သိလို့ချင်းသေမဲ့တာပြင်တော့တခါကြွရခန္ဓာ၅ပါးငကိုခမရတို့သဏ္ဍာန်ရောက်လာတဲ့ကဘယ်အကျိုးငါရောက်လာသမ္မလို့ရောက်လာတာကိုပင်လေသူတို့ကခမရတို့ကအထင်လွဲနေတယ်အဲသူတို့ရှိမှတင့်တယ်သူတို့ရှိပဲလို့ပဲအခုလူနဲ့ဒူဒူသူသိမြတ်မြတ်နေကြရတယ် အဲ့တော့သူ့မပြုတ်ဘ ᱹ ပြုတ်မလို့ဆိုတော့ခမည်းတော်ကတတ်မလို့လာတဲ့လူကိုပဲအတွင်းလူအတွင်းသားဖြစ်နေအစာချိန်စားနဲ့ပူဇော်လို့ဝေဒနာခန္ဓာကိုပေါ့ဗျာအခုချိန်အဝတ်နဲ့ပူဇော်လို့ဆိုတော့ယူပခန္ဓာကိုတပည့်ကြရအဲမျိုးမျိုးဘုံဘုံတရားဓမ္မတွေခန္ဓာ၅ပါးကိုကြက်ရည်နဲ့နေတိုင်းပူဇော်ပတ်တနေကြတာဟာခမည်းတော်ဤအတိကအတော်လေးချွတ်ရွံ့နေတယ်ရန်သူ၅ပါးကိုရန်သူမျိုး၅ပါးဆိုတာသူအစ်စ်ဆုံး ဘေးရရံပင်၅ပါးကတရားဓမ္မတို့ကာကွယ်ရင်လွတ်တယ်သဘောကျဒီခန္ဓာ၅ပါးယန္တု၅ပါးကတော့သွားလျာပါတဲ့အတွက်နေရာမရွေးတတ်မယ်သဘောကျနေရာမရွေးတတ်မယ်ဆိုတာဒီတရားဓမ္မတို့ရိပ်မိဗလားရှင်မြင်နေများဗျာစစ်သည်တသိန်းနေနှစ်သိန်းနေနဲ့တသန်းနှစ်သန်းနေနဲ့ခုခါများနေကြဒီကြားထဲမှာပဲနိုင်ဝင်နေသေးကြတယ် မသိဘူးလားအင်းဒါပြေတရားဓမ္မတို့ငကူပါလာတဲ့ခန္ဓာ၅ပါးကတတ်လိုက်တာပဲသဘောကျဒါဖြင့်တရားဓမ္မတို့ခန္ဓာ၅ပါးခမည်းတော်ပူဇော်တရားပတ္တဇာလားသူသက်ရောက်တာဖြစ်နေဝေဝေးရှောင်ရမှာလားညာနဲ့ဝေဝေးရှောင်ရညာနဲ့ဝေဝေးရှောင်ရမယ်တရားဓမ္မတို့ခန္ဓာ၅ပါးကိုဘယ်လိုရှောင်ရမလဲ မင်းအိဋ္ဌတရားမင်းဒုက္ခတရားမင်းအနတ္တတရားမင်းမပိုင်တဲ့မဆိုင်တဲ့တရားဟုတ်လားမင်းဟာဒုက္ခသစ္စာတရားမင်းနဲ့ကိုမပေါင်းဘူးသဘောကျဒီညာလာပါမှခင်ဗျားတို့သူတို့အသက်လုံးမယ်မျက်မှောက်ဖြင့်ရောက်ရလူပြင်းနှပ်ပြင်းချင်းချင်းခံစားပါလေဆိုတော့ခန္ဓာ၅ပါးကပြုံးသဘောရမပြုံးမေဘူးလားအဲအခုမှပဲရောက်ရချင်းချင်းသတ်ရတော့မယ်လို့သူစိတ်ထဲခန္ဓာ၅ပါးကအောက်မေ့ တကကြွဲယူလိုက်တဲ့ဖြစ်ချင်းတော့မယူလားခန္ဓာငါးပါးဘုရားကဗာတရားတဲ့သူသားယောက်ျားတွေခမည်းတော်ကလူပြင်းနှပ်ပြီးဘဝအချိန်ချင်းခံစားရဆိုတော့ဩသူသားယောက်ျားငါးယောက်ကြီးလက်ချက်နဲ့အချိန်ချင်းဝိညာဉ်ချုပ်ပြီးအသက်ထွက်ရပါလို့ဤဘလောက်ကြောင်ဆိုးသွားတကကြွဲဆရာကောင်းတမကောင်းမတွေ့လို့ရှင်ဒါကြီးပဲပူဇော်နေလိမ့်မနော် ပူဇော်ပဲဘူးလားအခုကိုခမရတို့ပူဇော်ခဲ့ရတာဘုရားပူဇော်ခဲ့ရတယ်ငွေပေါင်းကိုခန္ဓာပူဇော်ခဲ့ရတယ်ငွေပေါင်းဘသူကကိုတို့ပူဇော်တာကဘယ်လိုပုဂ္ဂိုလ်ဘယ်လိုတရားကိုပူဇော်တာတုံးလို့မေးတော့အခုသေချာညာနဲ့စဉ်းစားကြည့်တော့သူတတ်ယောက်ျားကိုပူဇော်တာဘုရုပူဇော်တာလဲဒါကိုပဲခမရတို့ကယကံစေကမကောင်း ပို့ကမရခြေကမလဲဖြစ်ပြီးဒီကလာနေတော့မပူဇော်ရမှာဆိုလို့ကိုပဲအမလေးအတော်ဆိုးရိမ်နေကြတယ်ဘယ်နဲ့ဖြစ်နေကြတာတခါကျဲဘယ်နဲ့ဖြစ်နေတော့မပူဇော်ရမှာဆိုလို့မတော်ငါတော့ဘယ်နဲ့လုံးအဝတ်ချုပ်တယ်ဘယ်နဲ့လုံးဘုရုပ်ကြီးဘက်ခန္ဓာကြီးမပူဇော်ရဘူးအစားချုပ်တယ်ရင်ဝေဒနာခန္ဓာမပူဇော်ရတာဘူးဟုတ်လား ဒကာဓမ္မတို့သားနဲ့သမီးနဲ့တောင်မှအတူတူမနေရတော့ဘူးစီးပွားချုပ်တယ်လို့ရှင်သင်ညက်ခန္ဓာမပူဆိုတော့သားမသမီးမတောင်ဖွဲရတော့မလို့လို့ဟုတ်လားအဲ့တော့သွားခြင်းလည်းလမ်းတောင်မှမသွားနိုင်ဆိုတော့သင်္ခါရခန္ဓာစေတနာကိုမပူဇော်နိုင်တော့ဘူးကိုယ်စိတ်ကြိမ်ဘယ်မှမနေနိုင်တော့ဘူးဆိုမြဲဝိညာဉ်နဲ့ခန္ဓာမပူဇော်ရတော့ဘူးသဘောကျလားအမလေးဒကာရမတွေသူသားယောက်ျားမပူဇော်ရမှာဆိုလို့ကိုပြပြတလဲကြီးကြညူကြ တခါဂျပန်ရောက်ဘူးရကမြင်မကောင်ပုဂ္ဂမရခြေကပြနေတော့ဘာလို့ညှိရတာတုံးဘုရုပူဇော်ရမှာတုံးခန္ဓာငါးပါးဘာတရားလဲဩခက်လိုက်တယ်ဖြစ်ချင်းတစိုးပေပြီးအသိခံခြင်းတဲ့လူကတေဘောပါလားဘယ်လိုဆိုကြမလဲညာကမပါပဲကိုတခါသိရဒကာဓမ္မတွေညာကမပါတော့သူ့လေတစိုးလေဆောင်များကြီးပေးခြင်းလေပြီးတော့မှတတ်ပါလို့ခိုင်းခြင်းနဲ့ သဘောကျယူလိုက်တာအားလိုက်တာဒီလိုဆရာကောင်းနဲ့ဒီလိုရှင်သာရိပုတ္တရာဆိုတဲ့ပညာကျွဲတဲ့ပုဂ္ဂိုလ်ကမှခင်ဗျားတို့ကိုလဲလဲပဲပဲမဟောတော့ဘူးဆိုလို့ရှိရင်ဒီခန္ဓာ၅ပါးကြီးနဲ့ဖြင့်မခွဲပြရကြီးနဲ့တောင်ဆူတောင်းလိုက်ပြီ။ဘာကြောင့်တုံးဆိုတော့သင်မင်းနဲ့ကွဲသွားမှဆူလို့ဖြစ်မှဖြစ်ရလေဗျာ။မသိတော့ဖြစ်မသိတော့အတော့ဆိုးပါလား။ကဲဒါဖြင့်ဒကာဓမ္မတို့ ခန္ဓာ၅ပါးပါတရားတဲ့တော့ရှင်သာရိပုတ္တရာယင်းနေဟောလိုက်တာဟုတ်ကောဟုတ်ပါရဲ့ဓာတ်ချုပ်သေးတာလဲယူဘခန္ဓာသတ်ဓာတ်လျှော့သေးတာအစားဒီအစားဆောင်လို့သေးတာကိုဝေဒနာခန္ဓာသေးတာရှင်းတော့မှားလို့သေးတာကသင်္ညခန္ဓာသေးမတော်ခင်နဲ့လမ်းတိုက်တွန်းသွားမိလို့သေးတာကကိုယ်စိတ်ကိုမနိုင်လို့သေးတာကဝိညာဉ်နဲ့ခန္ဓာကြောင့်သေးတာဆိုတော့ရိပ်မိပဲ ဒါပြန်ခင်ဗျားတို့မှာသူသားယောက်ျားပဲနှစ်ယောက်ရှိသဘောပါကြအဲ့ဒါသူသားယောက်ျား900ယောက်ပါရသူတို့တတ်တိဘယ်တော့စွန့်မလို့ဘယ်တော့မှမစွန့်ရောက်ရတတ်မှာပဲဘဒုသမလုံးဆိုတော့ဆူတောင်းထားတဲ့ပုဂ္ဂိုလ်ကသတ်မှာအမလေးတရားဓမ္မတို့ဘဒုသမပါနတ်ဖြစ်ရပါလေဆိုရင်နတ်ခန္ဓာကသတ်မှာမြမဖြစ်ရပါလေလို့တောင်းရင်လူဖြစ်ရပါလေလို့တောင်းရင် လူချမ်းသာကြီးဖြစ်ရပါလို့ရှင်လူချမ်းသာခန္ဓာကသမဲ့ဟုတ်ကျွတ်တော့ပင်လူရန်ကြီးဖြစ်တော်ပါပြီဆိုရင်ကောလူရန်ကြီးခန္ဓာကသမဲ့ဆိုတာသဘောကျဒါဖြင့်တရားဓမ္မတို့ငရဲခန္ဓာကိုယ်ကြီးများကြည့်ကြည့်ကြသမှာဘ누구ကမိထိုးပေးတော့ဟုတ်လားဘ누구ကမိထိုးပြီးထတောက်နေတာတော့ဒီငရဲတော်ကြီးက ခန္ဓာလေးကထတယ်ရိပ်မိဗလားဘယ်ကထတောက်တော့ခန္ဓာလေးကထတောက်တယ်ဆိုတော့ခန္ဓာကညှင်းစင်းတယ်သဘောပါကြောက်ပေါက်တယ်ဆိုတော့ဒကာဓမ္မတို့ခမည်းတော်ကတော့ကူးတယ်ထင်တာပေါ့ဗျာပထမဆုံးပေါက်တဲ့လူဘယ်ကကူးမလို့မေးမေးပါဦးကဲပထမဆုံးပေါက်တဲ့ပုဂ္ဂိုလ်ဘယ်ကကူးမလို့ဘယ်ကလာတော့ဒါပြန်ကမ္မဆိုလို့ပါစင်လို့ခန္ဓာကြီးလို့ပေါက်တာကြီးပါပဲ ရိပ်ပြီဗလားခမရတို့ကတော့တောင်ချောင်ပြောက်ချောင်နဲ့ဟိုရနဲ့ဒီရမကူးနဲ့ကူးတတ်တယ်တဲ့ခုပထမဆုံးပေါက်တယ်လို့ဘယ်အမှန်ကူးပါလိမ့်ရိပ်ပြီဗလားတခါကျဘယ်ကကူးတော့ဒါပြဟိုပုဂ္ဂိုလ်တွေလည်းဘယ်ထဲကပေါက်မှာတော့အဲကူးလို့ပေါက်တယ်လို့ပြောခြင်းပြောနေတော့ခဲနေတာပဲရိပ်မိဗလားဒါပြန်ခန္ဓာရှိတဲ့ပုဂ္ဂိုလ်မှာတရားဓမ္မတို့ခမရတို့သိတာနကအယူသည့်နန်းသိတော့သိသေးသိတော့သိသားဗျ ကိုသားသမီးလေးကြောက်ပေါက်လို့မသေးဘူးဆိုရင်ဟာဒါအောင်ပွဲဝင်ပြီဒီဒီတဲ့တော့ဒီဝေဒနာနဲ့မသေးတော့ဘူးအမရှင်းများရှင်းမလိုက်သေးတယ်ဒီထဲကပေါက်လာဒါပေါက်ပြီးမှစိတ်အေးရတယ်ကိုဒါအယုဒိနန်းတိအယုဒိနန်းတိငကိုကတော့ဖြင့်ခန္ဓာရှိတဲ့ကတခါကျွယ်ဒီထဲမှာသူသတ်ကြည့်ရှိဘယ်နဲ့ဆိုကြဒါဖြင့်တရားဓမ္မတို့ဘုရားခင်ကိုယ်တော်မြတ်ကြီးကိုယ်တော်ထောက်ကြည့်ကြည့်သိပါတယ် အင်းဘုရုသတုံဖရာအမတပါးလေးထဲလိုက်ကြမှာဗျာငါးပါးဝိုင်းတက်ကိုတော်ကြီးမခံနိုင်ဘူးသဘောကျလားတပါးလေးပတ်တာပါလို့ပထဝီသားတစ်ခုလည်းဖြတ်တာလေမင်းတို့အတန်လေးဓမ္မကွာဒီကိုတော်ကြီးတလောက်ကြွားတဲ့ကိုတော်ကြီးငါးတယောက်တည်းသတ်မကွာဆိုပထဝီသားဆိုတဲ့ယူဘကန္နာတစ်ခုလည်းသတ်ရိမ့်မိဗလားဘလောက်ဆိုးတယ်ဆိုတာပေါ်ဗလားဒါဖြင့်ခန္ဓာ၅ပါးဘာတရားလို့ခေါ်ကြဒါဖြင့်ခင်ဗျားတို့ဒီနေ့တရားမဆုံးပါဘူး ဘာလေးဖြစ်တာလေးတွေ့လဲအင်းသူသားယောက်ျားတယောက်ပဲသူသားယောက်ျားတယောက်မင်းဆုံးရင်ကောင်းလို့ကွာမင်းပေးနေတဲ့ဒုက္ခကြီးပဲမင်းပါနေတာပဲသဘောကျအင်းဒါပြန်ဝရကတော်ဝရကတော်နဲ့သူသားယောက်ျားတယောက်ပဲသူသားယောက်ျားတယောက်ပဲသာရှုပေးထိုကဲလို့ရှုပေးလို့ရှိရင်ဖြင့်ဒါခင်ပါဦးမလားဒီခန္ဓာကြီးမခင်တော့ခင်တာဟာတဏှာမဟုတ်လားအဲသူတဏှာသေးလို့ရှိရင်ဖြင့်ဒကာရမတို့ ခမရတို့ဒီကားလို့ဆိုလို့ရှိရင်ခင်လို့ရထားတာခန္ဓာမခင်မရနိုင်တော့ခင်လို့ရထားတဲ့ခန္ဓာကြီးကိုခင်လုံးကိုဖြုတ်လိုက်လို့ရှိရင်ဒီခန္ဓာနောက်ရပါအဲ့တော့ပညာရှိယောက်ျားဖြစ်သွားသောကြောင့်ခန္ဓာ၅ပါးကနောက်ရပါမရရင်ပတ်မဲ့ဒုက္ခယောက်ျား၅ယောက်နဲ့ကျွတ်တို့တခါတည်းဥစ္စာပွဲသေးဘူးဒါဖြင့်သိစရာရှိသေးဒါဖြင့်အသေးလို့ဆိုတာခန္ဓာမရှိမှအသေးလို့တာ ခန္ဓာ၅ပါးသူကယောက်ျားတရားကျွတ်တို့ကသူ့ကိုမလိုချင်တော့ပါဘူးဆိုတော့ခန္ဓာနိရောဓနိဗ္ဗာန်ခန္ဓာနိရောဓသူကယောက်ျား၅ယောက်သိခြင်းပြီနိဗ္ဗာန်ကျွတ်တို့ချမ်းသာရေးပဲသဘောကျခန္ဓာ၅ပါးမရှိလို့ရှိရင်ကျွတ်တို့ဤပါတော့ ဒါဖြင့်ခန္ဓာ၅ပါးကိုဒကာရမတို့သူသားယောက်ျားဖြစ်နေဖြစ်တယ်လဲသူသားယောက်ျားပဲပြစ်တယ်လဲအဲ့ဒီကဲတော့ခမရတို့ဖြစ်ပြက်ကိုသူသားယောက်ျားဖြစ်နေသူသားယောက်ျားဖြစ်နေရှုရှုရှုရှုပေးရင်ဖြင့်တဏှာသေးပါလိမ့်မယ်တဏှာသေးရင်ထဲမဲ့ကိုရမယ်ဆိုတာဆုံးမြတ်ချက်ချလိမ့်မယ်သဘောပါဒါဖြင့်အောက်မဲ့လိုခြင်းဒိဋ္ဌိတပ္ပါအထက်မဲ့လိုခြင်းတဏှာတော့ခြင်းဝရကတော်နဲ့ရှုပါ သူသားယောက်ျားဖြစ်ပါလားသူသားသမားတွေပါလားဖြစ်တယ်လေသူသားသမားပဲပြက်တယ်အောင်အဲဒါသူသားသမားတွေပဲသူတို့နဲ့မနေရရင်အေးမှာပဲသူတို့မရှိမှချမ်းသာမှာပဲမလာပဲဘူးလားအဲ့ဒီကဲတော့လာတော့သူတို့ပေါ်ခင်ရတဲ့ဒနာရှိသေးလားဒါပြန်ဥပါဒနာနိရောဓနိဗ္ဗာန်ဥပါဒဏ်နဲ့ခန္ဓာချုပ်မသွားပဲဥပါဒဏ်နဲ့ခန္ဓာချုပ်သွားတော့ကိုတရားဓမ္မတို့သူသားယောက်ျားချုပ်ခြင်းကြောင့် ရှုတဲ့ယောဂီမှာအန္တရာယ်ကင်းလို့ဘေးရှင်းပါလေသဘောပါကဲယနေ့ဒီရင်တော်ပါဦး